ရှုရှုပြီးတော့သံသင်ပိုင်းကိုမြင်ဝချပေးခဲ့ပါဒီတံပြင်ပိုင်းဖြစ်တဲ့အသေးစိတ်အထွေထွေအာယုန်တွေကိုအထွေထွေရှုမှတ်ွယ်အာယုန်တွေကိုရှုမှတ်နိုင်သွားတကယ်လည်းတရားတုတ်တတ်ပါသတိတသာကြီးကိုတရား

ဒါသူလေးထားပြီးတော့ဒီ၃မျိုးကိုချပေးပါထိုင်ဣရိယာပုနဲ့ရှုမှတ်တဲ့အခါဆိုရင်လည်းပဲ၆ဒွါရကပေါ်လာသမျှအာယုန်တိုင်းမလွတ်အောင်ရှုမှတ်ပုံလေးကိုဒီဒီဆာချာကြကြနာနာကာကနာနာသင်ကြားပြီးတော့ပြပါဟောကြားပြပါမှတ်ပုံလေး

ရှုမှတ်ပုံလေးစိတ်တွေကသာပြီးတော့ညွှန်ကြားပေးပါအဲဒီလိုအသေးစိတ်ကံပြင်ပိုင်းတွေရှုမှတ်နိုင်နေပြီဆိုရင်ဒီယောဂီပုဂ္ဂိုလ်ရဲ့စိတ်တွေကဘယ်အယုံလဲမှကိုจิตစားတော့ပါတကယ်တရားအာယုံထဲမှာပဲจิตစားနေတော့တယ်ဘုန်းကြီးမနေ့က သံပဇင်၄ပါးဟောခဲ့တဲ့ကမ္မှာကောသရသံပဇင်ရေအတ္တမောဟသံပဇင်ရေနှမျိုးပြောတယ်။ဒါဘုန်းကြီးတို့တရားရှုမှတ်တဲ့ယောဂီပုဂ္ဂိုလ်များအတွက်အထူးအလေးထားပြီးတော့ရှုမှတ်ရမယ့်သံပဇင်ဟာကောသရသံပဇင်ပဲဖြစ်ပါတယ်။မိမိတို့စိတ်ဟာမိမိတို့မြတ်စွာဘုရားအပိုင်စားပေးထားတဲ့တတိပဋ္ဌာန်ဉာဏ်ကြီးရဲ့မှာပဲ စိတ်လေးစဉ်းစားနေလို့ပါညာအထုတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာကာမဂုဏ်အာယုန်တွေထဲမှာစိတ်ကြီးစဉ်းစားနေမယ်ဆိုရင်မိမိလိုချင်တဲ့တရားရနိုင်ပါမလားမရနိုင်တော့သာအာယုန်သမီးအာယုန်ပစ္စည်းအာယုန်ဇီဝအာယုန်ဒီအာယုန်တွေနဲ့ပဲမိမိကကျဉ်းပြီးတော့ချိန်ကုန်သွားမယ်ဆိုရင်ဒီနည်းနဲ့မှတရား အသိဉာဏ်မျိုးမရနိုင်ပါဘူးတတိအားလည်းမကောင်းနိုင်ဘူးသမာဓိအားလည်းမကောင်းနိုင်ဝိပဿနာဉာဏ်လည်းမထင်မြတ်နိုင်ဘူးအဲမိမိရှုမှတ်တယ်ရှုမှတ်ရမယ်တတိပဌာန်အာယုန်ထဲမှာပဲနေဖို့ပါစက်သားနေဖို့ပါဒါကြောင့်မို့ခဏကဘောဓရသံပဇင်အနေနဲ့ဘောဓရသံပဇင်အရာမှာတတိပဌာန်တန်ယုတ်မှာမြတ်စွာဘုရားကမ္မထာနတ္တပါဏာအာဝိသေနမေဝဘောဓရသံပဇင်ညာ ကမ္မထာနန္တပါဏရှုမှတ်မှုကမ္မထာတရားကိုကမ္မထာနန္တရှုမှတ်မှုကမ္မထာတရားကိုအဝိဇ္ဇနာမေဝမစွန်မဲမပြတ်ရှုမှတ်နေခြင်းဒီပင်လျင်ဂောဇရသံပဇိညာဂောဇရသံပဇိညီပါပေ၏မိမိရဲ့ကမ္မထာအာယုန်ထဲမှာလေထိုင်ပြီးရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာထိုင်အာယုန်ထဲမှာပဲမိမိရဲ့စိတ်ကလေး တွင်မြဲစွာတတ်ခြင်းရံပြီးရှုမှတ်နေပြီဆိုရင်အဲ့ဒီရံနေတဲ့ကမ္မထာအာယုန်ထဲမှာပဲရှုစိတ်လေးသွင်းမြဲစွာတည်နေရဈဉ္ညာသွားပြီးရှုနေတဲ့ပုဂ္ဂိုလ်ဟာလည်းပဲအဲ့ဒီဈဉ္ညာအာယုန်ပေါ်မှာပဲမိမိစိတ်ကလေးအပြစ်သားနေရဒီပေါ်မှာပဲရှုစိတ်ကလေးတည်နေရတရားပြီးရှုနေရင်ဆိုရင်လည်းအဲ့ဒီတရားနဲ့အာယုန်ပေါ်မှာပဲမိမိစိတ်ကလေးမိမိရှုမှတ်တဲ့ ကမ္မထာအာယုံပေါ်မှာမိမိစိတ်ကလေးကပ်ပြီးတည်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကောသရသံပစဉ်ဖြစ်နေတယ်။အတံပစဉ်ဖြစ်နေတယ်။ကောသရသံပစဉ်ဖြစ်နေတယ်။အဲ့ဒီကောသရသံပစဉ်ဖြစ်ဖို့ရှုမှတ်အားထုတ်နိုင်ဖို့အတွက်မြတ်စွာဘုရားကပုဏ္ဏသပရံဘိကဝေဘိက္ခုသဘေကံတိပဋိကံတိသမဇ္ဇနာကာမိဟောတိ အာလောကိတေဝိလောကိတေသမဇာနာကာရီဟောတိသမိန်စိတေကတာတိတေသမဇာနာကာရီဟောတိသံဃာတိပတ္တစီဝရဓာရဏီသမဇာနာကာရီဟောတိအတိတေတိတေခာယိတေတာယိတေသမဇာနာကာရီဟောတိဘုဒ္ဓရာပတ္တဝါကာမေသမဇာနာကာရီဟောတိကတိစီတေနိသိနေလုတ်တေသာဝရိတေပန္တိတေဒုံနိဘာဝေသမဇာနာကာရီဟောတိ ဘေခဝေယံတော်များကိုจิตသားတို့ပုဏ္ဏဇာပရံရှုမှပွားများအားထုတ်ကုန်နောက်တစ်မျိုးကဒေကုယဟံဒီဝါယောဂီပုဂ္ဂိုလ်သည်အဘိက္ခံတိရှိသို့သွားလာတော်ပဋိက္ခံတိနောက်သို့ဆုံးလာတော်သမ္ပဇာနာကာရီအတိညာချင်းပြုသည်ဝါသိလျက်ပြုသည်ဟောသည်ဖြစ်၏ယောဂီပုဂ္ဂိုလ်ဟာ ဒီတံပင်ပိုင်းဒီအားဖြင့်အထွေတို့ရဲ့ကိုရှုမှတ်တော်မယ်ဆိုရင်အဲဒီမှာရှေ့သို့သွားတဲ့အခါမှာနေပြီးသွားနေတဲ့အမူအရာတကယ်လို့ပြိဿံတွေမိမိကနောက်ကိုဆုတ်နေတယ်ဆိုရင်လည်းဆုတ်နေတဲ့အမူအရာအဲ့ဒီပေါ်မှာသမ္မာနာကာယတိလက်ရဲ့ဒီနေရာမနေ့က သံပဇင်ညသံတဘုပတဘုဇင်ညတဘုသံဆိုတာမှန်စွာသဗျာအဖြစ်ဇင်ညသိမှုအဲဒီမှာရှေ့ကိုသွားနေရင်လည်းသွားနေတာလေးကိုမှန်တယ်သိနေရနောက်ကိုနောက်ကိုဆုတ်ရင်လည်းဆုတ်တာလေးကိုမှန်တယ်သိနေရအဲဒီလိုယောဂီပုဂ္ဂိုလ်ဟာသိနေအောင်ရှုနေတာကိုသံပဇင်ညပဲ တန်ဆင်ကြတယ်အခုဘုန်းကြီးတို့ယောဂီများအခုကျေးဇူးတော်ရှင်ပါစေဆရာတော်ဘုရားကြီးရဲ့ဥပနိဒိယတန်ရှုပွားအားထုတ်နေကြတာဆိုတော့ထိုင်ပြီးရှုမှတ်တဲ့အခါမှာလည်း၆စွာရကပေါ်တယ်ရအာယုန်တိုင်းကိုရှု၆စွာရဆိုတာဖောင်းနာပိနာကိုပြင်နိုင်ထားပြီးတော့ မြင်ကကြားကနားကစားကတွေ့ကြည့်ကစိတ်ကိုစဉ်းစားကြံစည်ကအာယုံဒွါနဆုံကဆုံကဆုံတိုင်းဆုံတိုင်းမရှိဘူးလားနော်ဟောနာပိဏာလေးတစ်ခုတည်းရှိတာလားပေါ်သမျှအာယုံတိုင်းရှိတာလားဒီဒါကြောင့်မို့ဖောက်ဖို့ပိန်မူလေးကိုသာထားပြီးတော့ကြံတခြားပေါ်ရအာယုံကြီးတွေကိုရှိပါဒါထိုင်ရှုပုံလေးကိုဘုန်းကြီးဒီနေ့ဆောင်ပုံလေးချပေးမယ်မှတ်သားလေး မှတ်တမ်းလေးတင်ထားတာဖောင်းတာပိန်တာအစဖြာပေါ်ရာစုပါလေဖောင်းတာပိန်တာအစဖြာပေါ်ရာစုပါလေ ထားပြီးတော့ပေါ်ရပေါ်ရအာယုန်တိုင်းကိုဆွေရအောင်လားသူဘုန်းကြီးဒီမှာဆောင်းပုံလေးတွေကိုချပေးပြီးတော့ဒီဆောင်းပုံလေးကိုရှင်းရှင်းပြောသွားမှာဒါရှုမှတ်ပုံလေးထိုင်ရှုမှတ်ပုံလေးစိတ်ကြီးစိတ်လွင်မချိန်နဲ့အသိရှုပါလေစိတ်ကြီးစိတ်လွင်မချိန်နဲ့ အသင့်ရှုပါလေဆိုကြည့်ဘုန်းကြီးတို့အခုရှုပွားနေတာသမထာနာဝိပဿနာဝိပဿနာဆိုတာစိတ်ကိုဆွဲဖြုတ်ထားရမှာထိထားရမှာမဟုတ်ဘူး အဲ့ဒီစိတ်ကလေးဖြစ်နေတာကိုဖြစ်နေတဲ့အတိုင်းယူရမှာဥမာအဖြစ်သမထပွားတဲ့ပုဂ္ဂိုလ်ဟာမိမိရှုမှတ်နေတဲ့အာယုံလေးကိုအတင်းအားစားပြီးတော့ဒီပေါ်ကနေစိတ်ထဲမှာမသွားအောင်တင်းထိမ့်ပြီးရှုရမှာဥမာအဖြစ်ဘောင်းနာပိညာကိုရှုတယ်ဆိုရင်ဘောင်းနေပိနေဘောင်းနေပိနေဘောင်းနေပိနေစိတ်ကိုမထွက်အောင်ဝင်လေထွက်လေရှုတဲ့ပုဂ္ဂိုလ်ဆိုရင်ဝင်လေထွက်တယ်ဝင်လေထွက်တယ်ဝင်လေထွက်တယ်ဝင်လေဒီထွက်လေဒီဝင်လေဒီထွက်လေဒီဒါပဲ ဒီစိတ်ကိုမထွက်အောင်ထိမ့်ပြီးချုပ်တာဝိပဿနာကြတော့အဲ့ဒီလိုစိတ်ကိုထိမ့်ထားမှာမဟုတ်ဘူးမိမိပြင်နိုင်ကမ္မဋ္ဌာန်းဆောင်းမှုပင်မှုအာယုံလေးကိုရှုနေရင်ကစိတ်ကလေးထွက်သွားရင်အဲ့ဒီထွက်စိတ်လေးကိုပါလို့ရမှာအေးမထိမ့်နဲ့ထိမ့်မထားနဲ့အဲ့ဒီသူထွက်သွားရင်ဒီထွက်သွားတဲ့စိတ်ကလေးကိုကအပြန့်များတခါတည်းလိုက်ပြီးတော့စိတ်ထွက်သွားရင်ထွက်တယ်ထွက်တယ်ဒီလိုလေးစိတ်ကလေးထွက်သွားတာလေးကိုမထိမ့်မဲ့လိုက်ပြီးတော့ရှုရမှာ နောက်မိမိစိတ်ကူးမှုတွေကြံစည်မှုတွေဖြစ်လာရင်လည်းတွေးစိတ်တွေဝင်လာရင်လည်းအဲ့ဒီတွေးစိတ်စိတ်ကူးစိတ်တွေကိုမရှိရဘူးလားကြံစည်စဉ်းစားတွေးစိတ်များမမှန်ရှိပါလေကဲမိမိမှာကြံစည်မှုတွေစိတ်ကူးမှုတွေစဉ်းစားမှုတွေတွေးစိတ်တွေဖြစ်နေရင်အဲ့ဒီတွေးစိတ်စိတ်ကူးစိတ်တွေကိုပါလို့ရမှာနော်ရှုနေရမှာဒါစိတ်လေးရှိနေတာ အဲ့လိုရှုနေရင်ကဘုန်းကြီးတို့ကတရားအထုတ်တဲ့ပုဂ္ဂိုလ်ဟာစပြီးတော့ကောင်းအာယုံဒီအာယုံတွေရှုရင်းကစိတ်တွေကဟိုလွင်ဒီလွင်ဟိုထွက်ဒီထွက်ဟိုကြံဒီကြံဟိုတွေးဒီတွေးမဖြစ်ဘူးလားအဲအဲ့ဒီစိတ်လေးတွေကိုရှုတယ်ဒီလိုစိတ်လေးရှုနေရင်ကနေဟော10မိနစ်15မိနစ်လောက်ဆိုတော့အောက်ပိုင်းနဲ့ကဝေဒနာတွေမလာဘူးလားအေးနာတာတို့ကျင်တာတို့ညောင်းတာတို့ကြိုက်တာခဲတာတို့ရာတာရာနာတို့မပေါ်ဘူးလား ကဲသူတို့ပေါ်လာရင်လည်းပဲဘုန်းကြီးတို့ယောဂီများပေါ်တဲ့အတိုင်းပါလုပ်ရမလဲရှုလိုက်နာတာကျင်တာညောင်းညာတာတေချာရှုပါလေနာတာကျင်တာညောင်းညာတာတေချာရှုပါလေ ဖုံကျင်ကြိုက်ခဲ့ရန်ရန်လက်သွေမြဲရှိပါလေဖုံကျင်ကြိုက်ခဲ့ရရန်လက်သွေမြဲရှိပါလေဒီတော့ဘုန်းကြီးတို့ယောဂီများခံစားမှုဝေဒနာလေးတွေပေါ်လာတယ် အဲ့ဒီဝေဒနာလေးကိုလေးတွေရှိနေပါတဲ့ဒီချာဆွဆွနဲ့နဲ့ရှိနေနာရင်နာတာလေးစိုက်ပြီးနာရင်နာရင်တက္ကရကရှိကျင်ကျင်နာလေးကိုစိုက်ပြီးကျင်တယ်ကျင်တယ်တက္ကရကရှိညောင်းရင်ညောင်းတာလေးစိုက်ပြီးညောင်းတယ်ညောင်းတယ်ရှိထုံရင်ထုံတာလေးကိုစိုက်ပြီးထုံတယ်ထုံတယ်ကိုက်ရင်ကိုက်တယ်ကိုက်တယ်ရှိဒီလိုရှိနေရင်ကမျက်နှာပေါ်လက်ပေါ်မှာရိုးရွားရားတာလေးတွေရောမထင်ရှားဘူးလားဒီအဲ့လိုရားတာရားတာလေးတွေပေါ်လာရင်လည်းအဲ့ဒီရားတာလေးကို မျက်နာပေါ်လက်ပေါ်ကိုယ်ပေါ်စသည်ဖြင့်မရှိရဘူးလားနော်အဲ့လိုဆွဆွငင်းနေရှုခံစားမှုဝေဒနာလေးတွေရှုတဲ့အခါမှာတော့ကြောက်အောင်ရှုရမှာလားသိအောင်ရှုရမှာလားဒီဝေဒနာရဲ့သဘောလေးတွေကိုသိအောင်ရှုပါအဲ့လိုဝေဒနာလေးတွေပေါ်လာတော့ဝေဒနာလေးတွေကမခံတာမှုဖြစ်လာတဲ့အခါစိတ်ထဲမှာပြောင်းခြင်းကျင်းခြင်းစိတ်တွေမဖြစ်ဘူးလားဆိုလိုက်ပြောင်းခြင်းကျင်းခြင်း မပြုပြင်ပြုခြင်းစိတ်ကိုရှုပါလေပြောင်းခြင်းပြင်ခြင်းမပြုပြင်ပြုခြင်းစိတ်ကိုရှုပါလေတကယ်လို့ပြောင်းကျင်တဲ့စိတ်တွေပြင်ကျင်တဲ့စိတ်တွေရွှေ့ကျင်တဲ့စိတ်တွေဖြစ်လာရင်မရွှေ့သေးနဲ့မပြောင်းသေးနဲ့ ဘယ်သူ့ကိုရှုရမှာလဲဒီကြောင်းကျင်တဲ့စိတ်ကလေးဖြစ်နေတယ်အဲ့ဒီစိတ်ကလေးကိုရှုတယ်ပြင်းကျင်တဲ့ဆိုရင်ပြင်းကျင်တဲ့စိတ်ကလေးကိုရှုတယ်ရွှေ့ကျင်တဲ့ဆိုရင်ရွှေ့ကျင်တဲ့စိတ်ကလေးကိုရှုတယ်အဲ့လိုစိတ်ကလေးကိုရှုရင်းနဲ့ဒီကတရားမှာရှုမှတ်မှုလေးနိုင်သွားတဲ့အခါပြောင်းတာရွှေ့တာပြုပြင်ရသေးရလားလုံးဝကိုမပြုပြင်ရအောင်ပြောင်းလဲမပြောင်းအောင်ရွှေ့လည်းမရွှေ့ရအောင်ပြင်လည်းမပြင်အောင်ဒီတိုင်းနဲ့ဟောမိမိရဲ့ဆိုင်လေးအောင်မြင်သွားတာ

ဝန္နေဝန္တာခံစားရာတေချာရှုပါလေဆင်းရဲချမ်းသာခံစားရာတေချာရှုပါလေဒီဝမ်းနည်းမှုဝမ်းသာမှုလေးဖြစ်လာရင်အဲဒီဝမ်းနည်းရင်ဝမ်းနည်းစိတ်လေးရှုလိုက်ချမ်းဝမ်းသာရင်ဝမ်းသာစိတ်လေးရှုလိုက်

ဒီလိုမဟုတ်ဘူးဒီမှာစိတ်နာလေးကခံစားနေရတာလေးကိုဝမ်းသာရင်ဝမ်းသာရင်ဝမ်းနေရင်ဝမ်းနေတာစိတ်ကလေးကဖြစ်လာရင်လည်းဒီစိတ်လေးခံစားမှုတိုင်းအရှုရဘူးလားနော်အဲလိုရှုရတယ်လို့ပဲနောက်ပြီးတော့ငင်ငယ်ကြားကြိုင်နိုင်တဲ့စားကဒီမှာရှုမှတ်နေရင်ကနေပြီးတော့အာယုန်တွေလည်းပဲတရားကြောင်းကံစီရီပထုစသည်ဖြစ်အာယုန်တွေရောမမြင်ရဘူးလားတခါတရားမှာတရားတန်လေးတရားသာပီရွတ်တဲ့အတန်လေးငှက်ကလေးတွေရဲ့အတန်လေးလူရဲ့အတန်လေးစသည်ဖြင့်ဒီလိုဟာတွေလည်းမကြားရဘူးလား ဒီအဲ့လိုမြင်လာတဲ့ကကြားလာတဲ့ကနာလာတဲ့ကစားတဲ့ကအကုန်လုံးလည်းပဲအာယုဒေါသစုံတိုင်းမရှိရဘူးလားဆိုလိုက်မြင်ကြားနာစတွေ့ထီညာမမှန်ရှိပါသည်မြင်ကြားနာစတွေ့ထီညာမမှန်ရှိပါသည် ၆ဒွါရ၌ဖြစ်ပေါ်ကဲ့စူးစိုက်ရှိပါလေ၆ဒွါရ၌ဖြစ်ပေါ်ကဲ့စူးစိုက်ရှိပါလေယောဂီပုဂ္ဂိုလ်ဟာထိုင်ပြီးတော့ဖောင်းမှုပိန်မှုအာယုန်လေးကိုစထားပြီးတော့ရှား အာယုဒွါနဆုံခိုက်ဆုံခိုက်အကုန်လုံးပေါ်သမျှအာယုတိုင်းကိုမရှိရဘူးလား။ဒါခြားရင်ပြီးရှိမှပုံလေးပဲ။ဒါဘုန်းကြီးတို့ယောဂီများကိုဘုန်းကြီးအချင်းချုပ်ပြီးပြောသွားတာ။ဒါခြားပြီးရှိမှရင်ဒီတိုင်းပဲအားလုံးပြည့်စုံရှိသွားတာ။အဲဒီကနေပြီးတော့ဘုန်းကြီးတို့တာမတင်ပိုင်းမှာဗိက္ခန္တိပဋိက္ခန္တိရှေ့ကိုသွားရင်လည်းသွားနေတဲ့အမူအရာမရှိပါဘူးလား။တကယ်လို့နောက်ကိုဆုတ်ရင်လည်းဆုတ်တဲ့အမူအရာမရှိရဘူးလား။ ရှေ့ကိုပဲသွားသွားနောက်ကိုပဲဆုပ်ဆုပ်ပြုလုပ်တဲ့မြအမူအရာတိုင်းကိုရှုနေတာသိအောင် ရှုနေတာဟာသမစင်ပါပဲသမစင်ပဲဘုန်းကြီးတို့ယောဂီများများသောအားဖြင့်ခြိုင်ကမ္မထမ်းနဲ့ပဲများအားဖြင့်ပြီးနေကြတာများပါဒီစင်းရကမ္မထမ်းနေအားဖြင့်အထူးပြုပြီးတော့ညွှန်ကြားပေးတဲ့ဌာနမရှိသလောက်ပါဘုန်းကြီးတို့ကျေးဇူးတော်ရှင်ပါသည်ဆရာတော်ဘုရားကြီးကတော့စပြီးတော့ ဒီကမ္မထာတရားစဟောတဲ့အချိန်ကစပြီးတော့ဒီမှာဈဉ္ညာကမ္မထာတွေပါခါရပါလာအဲဒီဈဉ္ညာကမ္မထာတွေပါလာတယ်ဆိုတာလည်းပဲမြတ်စွာဘုရားကိုယ်တိုင်ဟောတာဘယ်သူဟောတာလဲကိစ္စံတော်ဝါကိစ္စံမိဒီမသနာတိသွားရင်သွားတဲ့အမူအရာကိုရှုလို့ပြောတာသွားရင်သွားတဲ့အမူအရာလေးကိုသိအောင်ရှုတယ်အဲလိုသိအောင်ရှုတဲ့အခါကဏ္ဍမှာဗိက္ခန္တပဋိက္ခန္တ ရှေ့သွားနေတာတွေမဟုတ်ဘူးပဋိက္ခန္ဓနောက်ကိုဆုပ်ရင်လည်းပဲဆုပ်တဲ့အမူအရာမရှိရဘူးလားကိုဘုန်းကြီးတို့ဘုရားကြော့တယ်ဆရာသမားကိုကြော့တယ်ဆရာသမားကိုကြော့ပြီးတော့ဆရာသမားနာကချပြီးပြန်တဲ့အခါမှာဒီတိုင်းဖြည့်ပြန်ရမှာလားနောက်ကိုနှစ်လမ်းသုံးလမ်းဆုပ်ရမှာလားအေးဒါဆရာသမားကိုယူတည်လေးစားတဲ့ပုဂ္ဂိုလ်ကဒီနေရာနဲ့ဖြည့်နေရအောင် တဲ့မတရားနောက်ကိုခြေတလန်နှစ်လန်သုံးလန်ဆုပ်ရတယ်။ဒါကြောင့်ဘုရားရှိဘုရားတော်ပြီးပြီဆိုရင်လည်းနေရာရှိတယ်ဆိုရင်နောက်ကိုနှစ်လန်သုံးလန်ဆုပ်ရတယ်။ဒါကြောင့်မို့ရှေ့ကိုသွားတဲ့အခါရှုမှတ်တယ်လို့နောက်ကိုဆုပ်ရင်လည်းဆုပ်တာလေးတွေရှုရဘူးလားညာ။ဆိုလားရှေ့သွားနောက်ဆုပ်ပြုလုပ်သမျှရှုမှတ်ရသိကံတံပစဉ် ရှည်သွမ်းနောက်ဆုတ်ပြုလုပ်သမျှအံယတိကတံပစဉ်ဟောရှည်သွမ်းရင်လည်းရှည်သွမ်းနောက်ဆုတ်ရင်လည်းနှုတ်ဆုတ်တာအဲဒီမှာသူ့ဟာသူပေါ်လာတာတောင်းသွားတာကျင်းသွားတာရွေ့သွားတာလေးသွားတာပေါ့သွားတာအဲဒီထဲမှာဒါလေးတွေသိသွားတာသံပပညာဆိုတာမှန်စွာဗျာဖြင့်သိတယ် သိနေရမယ်ရှုမှတ်တဲ့အခါကာလမှာသမ္မာနာကာရီအသိဉာဏ်လေးနဲ့ပြုတော့မဟုတ်သိတဲ့ရပြုရမယ်အားလုံးသိသိသိသိသွားတာအဲလိုသိနိုင်ဖို့ပဲကြွယ်ယောဂီပုဂ္ဂိုလ်များသွားရင်လည်းပဲရှေ့သွားရင်သွားနေတဲ့အခါမှာဘယ်ခြေနှမ်းရင်လည်းပဲဘယ်နှမ်းတယ်ဟောသွားနေတာသိတယ်ညာခြေနှမ်းလိုက်တဲ့အခါမှာလည်းညာနှမ်းတယ်ညာဘက်ခြေနှမ်းတယ်ဒါသိရတယ်အဲဒီလို ဉာဏ်ဉာဏ်နဲ့လည်းဉာဏ်ဉာဏ်ဖြည်းဖြည်းနဲ့လည်းဖြည်းဖြည်းသို့တော့ယောဂီပုဂ္ဂိုလ်ဟာဈဉ္ညာအမှန်နဲ့ရှောင်းနေတယ်ဆိုရင်ဉာဏ်ရမှာလားဖြည်းရမှာလားကဲဒီဈဉ္ညာအမှန်လေးကိုခွန်ကြီးတို့ယောဂီများမှတ်တမ်းရေးတင်ကြည့်လိုက်အောင်ဘယ်နှမ်းညာနှမ်းခြေခြေနှမ်းခြေနှမ်းစိတ်ပါစေဘယ်နှမ်းညာနှမ်း ခြေခြေလံခြေလံစိတ်ပါစေဟောဆိုကြည့်သမှာအဲဒီလိုခြေခြေစိတ်စိတ်မှတ်နေတဲ့ပုဂ္ဂိုလ်ဟာဟိုဒီဒီကြည့်လို့ဖြစ်ပါမလား တကယ်လို့ဟိုကြည့်ဒီကြည့်တောင်ကြည့်မြောက်ကြည့်ကြည့်နေရင်စိတ်တွေကကြည့်ရှုမှတ်တဲ့အာယုံပေါ်ကိုရောက်ပါဦးမလားမြင်တဲ့အာယုံကိုရောက်ပါမလီဒါကြောင့်မို့အဲ့ဒီလိုယောဂီပုဂ္ဂိုလ်ကဟိုဒီဒီမကြည့်နဲ့တဲ့ရှိတဲ့လေးကိုကြည့်ရတယ်ဆိုလိုက်ဟိုဒီမကြည့်ရှိကြည့်ကြည့်ရှုကြည့်အမြဲပဲဟိုဒီမကြည့် ကျေတိတိရှုကြည်အမြဲပဲမြတ်စွာကိုချလေးကောင်မြတ်ကြည်ရမှန်ပေမြတ်စွာကိုချလေးကောင်မြတ်ကြည်ရမှန်ပေ ကဲယောဂီပုဂ္ဂိုလ်ဟာသိညာသွားပြီဆိုရင်ဟိုဒီဒီမကြည့်ပဲနဲ့ရှေ့၄တောင်ကရှေ့တဲ့တဲ့လေးကြည့်ရမယ်ဆိုတာရှေ့ကို၄တောင်ကမျက်စွာလေးချပြီးတော့ကြည့်ရမယ်အဝေးကြီးလည်းမကြည့်ရဘူးအနည်းလိုက်လည်းမကြည့်ရဘူးရှေ့၄တောင်ကမျက်နှာလေးချပြီးတော့ယောဂီပုဂ္ဂိုလ်ဟာသိညာသွားရကြည့်သွားရအဲဒီလိုရှေ့ကိုမျက်နှာလေးချတာခြေထောက်စီကိုလည်းပြန်ပြီးငုံကြည့်ရမှာမဟုတ်ဘူးယောဂီ ခြေတော့ကိုငုံပြင်းနေရင်သကြောတွေလေးပြီးတော့သကြောတွေတောက်တင်လာတယ်ဒါကြောင့်ခေါင်းလေးဟာတဲ့တဲ့မှမှထားပြီးမျက်မှောက်လေးသာရှေ့လေးတောင်ကိုချထားတာလေးတောင်ချလေးတောင်ကန်းတော့မျက်မှောက်လေးချထားပြီးတော့စိတ်ကတော့မိမိဒီမှာရှင်လန်းပုံမှာပဲစိတ်လေးဟာစိုက်တာညာလန်းနေဆိုရင်ညာခြေပေါ်မှာပင်လန်းနေဆိုပဲခြေပေါ်မှာဒီပေါ်မှာပဲစိတ်လေးစိုက်တာစိတ်အားကြီးအဲ့ဒီပုံမှာစိုက်တာ အဲ့ဒီဘယ်နှညာလမ်းကိုယောဂီပုဂ္ဂိုလ်နိုင်မင်းလာပြီ၃ရင်၅ရင်ဘယ်လောက်ဆိုရင်နိုင်ရသွားပြီတဏှာတစ်ချက်မှနိုင်နေနေနဲ့မှတ်နိုင်လာပြီဆိုရင်တို့မှတ်ကြည့်ရနှစ်ချက်မှကြွားတယ်ချာတယ်နှစ်ချက်မှလည်းမှတ်ကြည့်ရအဲ့ဒီနှစ်ချက်မှတ်ပြီးနဲ့ကိုယ့်ဟာကိုယ်တရေတရေမှတ်ကြည့်လို့နိုင်နေသွားပြီမှတ်ပြီးမြဲသွားပြီဆိုရင်သုံးချက်မှတ်မှရဘူးဘုန်းကြီးတို့ယောဂီများ ဈဉာမကိုနိုင်နိုင်နေနေကြီးရှုတာမဟုတ်ဘူးဖြစ်နေတယ်ခဏလေးခဏလေးရှုတယ်ကိုဈဉာတောက်တဲ့တဏှာရည်လေးအတွင်းမှာကိုပဲရှုယောဂီပုဂ္ဂိုလ်ပြောနေတာခြေက15မိနစ်ညာလန်းနဲ့ပြန်လန်းနဲ့15မိနစ်နောက်တစ်ခါ15မိနစ်ကြွားရင်ခြားရင်ကြွားရင်ခြားရင်နောက်တစ်ခါမိနစ်30ကြွားရင်လန်းနေခြားရင်ကြွားရင်လန်းတဏှာရည်အဲ့ဒီလိုလျှောက်ပါတယ် တကယ်တမ်းကျတော့အဲ့လိုရှောင်အောင်မှာမဟုတ်ဘူးယောဂီပထမအခြေခံနိုင်ထဲမှာဒုတိယအဆင့်တည်းဘုန်းကြီးတို့ကတန်းချောင်းတက်တဲ့အခါကျောင်းတက်တဲ့အခါမှာဘုန်းကြီးတို့ပထမတန်းမအောင်မြင်နဲ့ဒုတိယတန်းကိုတက်ပြီးလို့ရတယ်ပထမတန်းအဆင့်ကိုနိုင်နေပြီဆိုမှဖြည့်ဆိုလို့အောင်မြင်သွားမှဒုတိယအဆင့်တည်းဒုတိယတန်းတက်လို့ဒုတိယတန်းအောင်မြင်သွားမှတတိယတန်းဆိုတာတက်အဆင့်တည်းအခုလည်းပဲဒီတိုင်းပဲပထမအခြေခံဖြစ်တဲ့ စရောက်တာပုဂ္ဂိုလ်ဟာဘာမှမရှိမှတ်တတ်သေးတဲ့အတွက်တဏှာတစ်ချက်မှတ်ပေးတယ်ဘုန်းကြီးညွှန်ကြားပေးတယ်အဲ့ဒီတစ်ချက်မှတ်ကဘာအကြောင်းနဲ့မှရှိကိုမတတ်နိုင်နိုင်နေနေရှိမှတ်ညာလန်းတယ်ပြန်လန်းတယ်ဆိုရမှတ်ကိုမြင်နေပြီဓမ္မယုံမှလည်းအဲ့ဒီညာလန်းတယ်ပြန်လန်းတယ်ရှိမှတ်မိမိဆောင်ရောက်တော့လည်းပြန်လန်းတယ်ညာလန်းတယ်ရှိမှတ်ဒီကနေသွန်စားသွားတော့လေပင်လန်းနေညာလန်းနေသွန်စားပြန်တော့လေပင်လန်းနေညာလန်းနေသတ်စိန်ကသွားတယ်ဒီတိုင်းပဲပင်လန်းနေညာလန်းနေပြန်လိုက် ဘယ်နေရာသွားသွားယောဂီပုဂ္ဂိုလ်ဟာဇလန်းကိုတစ်ချက်မှတ်နေပြီမှာတဘာမှမတိုးနဲ့သူ့ကိုနိုင်နေပြီဘယ်နေရာသွားသွားဒီအမှတ်ကိုမလွတ်တော့ဘူးမြင်နေပြီဆိုတဲ့အခါကျတော့ဒီတစ်ချက်မှတ်ကိုနိုင်နေသွားပြီအဲ့ဒါနှစ်ရက်မှတ်ရှင်လည်းမှားရမယ်သုံးရက်မှတ်ရှင်လည်းမှားရမယ်လေးရက်ငါးရက်မှတ်ရှင်လည်းမှားရမယ်နိုင်နေသွားပြီဆိုတဲ့အခါကျတော့မှတိုးကျွမ်းရင်ချာရင်ခင်ဗျားတို့က15မိနစ်လေးမှတ်ပြီးတိုးမှတ်တာမဟုတ် နိုင်နေပြီဆိုမှလုံးဝကိုဒီမှာပြန်မလဲတော့တစ်ချက်မှကိုမလဲတော့ကဲဘုန်းကြီးတို့ယောဂီများကနှစ်တန်းရောက်ပြီးသားပုဂ္ဂိုလ်တန်းပြန်ရှာရင်ဆင်းရဲမှာမလားသူကများတော့အောက်ကြီးပြန်ပြန်ဆင်းနေတာအချိန်တိုင်းပဲရင်းညာလျှောက်တိုင်းပဲတခါလာပြန်ပြီးတော့ညာလန်းနေပြန်လန်းနေလောက်ပြန်ပြီပြန်ပြန်ဆင်းနေတာကိုနိုင်နေပြီဆိုရင်ဘာမှနောက်ပြန်ဆင်းပြရမလို့နောက်ကိုပြန်ဆုတ်ပြရမလို့ အဲဒီမှာရှေ့သို့ပဲရှေ့ကူတာအမှန်ကကြီးတဲ့ကြီးတဲ့ပို့ပို့ပြီးတော့ကျဲရမှာလားသိရမှာအခုခဏတော့ကနောက်ပြန်ပြန်ပြီးဆင်းနေတာကျဲနေတာဘလို့ရှေ့တယ်တော့ရှေ့တဲ့ဘုရားအချိန်ကုန်ရှိတော့ရှေ့ကိုတိုးပြီးတော့လုံနိုင်အောင်ဟာဒီအဆင့်ကနေနိုင်နေအောင်ယူတာဒုတိယအဆင့်ကြွားတယ်ခြားတယ်ဘယ်ချိန်ရှုရှုဒီနှစ်ချက်မှပဲတစ်ချက်မှဆိုတာရောင်လို့တော့မမှန်တော့နှစ်ချက်မှလည်းမရအောင်မှန် စွန်းစားသွားလေတစ်ချက်မှနဲ့စွန်းစားပြန်လေတစ်ချက်မှနဲ့ကိုယ်ဆောင်ပြန်လေတစ်ချက်မှနဲ့ဓမ္မယုံလာလေတစ်ချက်မှဓမ္မယုံပေါ်မှာအချင်းသိပြီးဈဉ္ရဲ့ရောက်တဲ့ခါမှလည်းတစ်ချက်မှမမြင်အောင်အဲ့ဒီအမှတ်ကိုနိုင်ရင်းသွားပြီ၂ရက်၃ရက်၄ရက်၅ရက်နိုင်ရင်းနေပြီမြင်နေပြီဆိုတဲ့အခါမှာအဲ့ဒီကြတော့မှ၃ချက်မှကြွားတယ်လမ်းတယ်ခြားတယ်အဲ့ဒီလိုယောဂီပုဂ္ဂိုလ်အမှတ်ကလေးကိုတိုးတိုးပြီးမှ သုံးချက်မှတ်ကိုမှတ်ပြီဆိုရင်လည်းနောက်ကနှစ်ချက်မှတစ်ချက်မှပြန်ဆင်းစရာလိုသေးလားအခုယောဂီပုဂ္ဂိုလ်များတခါလဲအထုတ်တာလည်းတလားရှိဈဉ္ညာဘယ်လိုမှတ်တော့ဆိုညာလန်းတယ်ပြန်လန်းနေကြကဲမိမိတို့ကတရားအမှတ်တရားမှ မတိုးတက်သေးရင်ဉာဏ်လာရောတက်ပါဦးမလားအမှန်မှမတိုးတက်ပြန်လေဒီမှာမစိတ်ကဒါပဲရှိသေးတယ်ရှိဖို့မတိုးတော့မတိုးရင်ဉာဏ်လည်းမတိုးတော့ဒါပဲရှိတော့ မနေ့ကရောက်တဲ့ပုဂ္ဂိုလ်ကလည်းဒီတိုင်းနဲ့ညာလန်းနဲ့ပဲလန်းတယ်အခုရဲကတလားပြည့်နေတဲ့ပုဂ္ဂိုလ်ကလည်းပဲလန်းနဲ့ညာလန်းနဲ့ဘာရှိဘာမတို့တော့မှတ်ချက်လေးတောင်မှမရှိဘူးမတိုးနိုင်အသိဉာဏ်ကလည်းဘလို့မှတမာရီဉာဏ်တွေကလည်းမတိုးတတ်တော့ဒါကြောင့်မိမိရဲ့တိုးတက်ခြင်းရဲ့မှတ်စိတ်ကိုလည်းပဲပို့ပြီးတော့စိတ်အောင်မတိုးတက်ရဘူးလားတိုးတက်ပြီးတော့ရှိရတာကဲဆိုလိုက်ကြွားတံလှမ်းတံခြားလိုက်တံ သေချာစုပါလေကြွတာလန်းတာချလိုက်တာသေချာစုပါလေဘယ်နှချက်မှလဲဒုချက်မှအမှန်ဆင်းတက်လာပြီနော်ဆင်းတက်လာပြီဆိုရင်နောက်ပြန်ဆုပ်အောင်ပါဟုတ်ပြန်ဆင်းအောင်ပါလား ပြန်မခင်နဲ့တော့ကိုယ်အောင်ကိုပြန်တောင်တစ်ချက်မှတ်တွေမလုံးနဲ့အဲဒီတိအချိန်တော့မှတ်ချင်မှမှတ်မှာအဲ့ဒါည9နာရီပြန်ပြီဆိုတော့ပြောပြောပြောပြောနဲ့ဒါနဲ့ထိရောက်သွားစိတ်ဟောပြီးသုံးချက်မှတ်နဲ့မှတ်တဲ့ပုဂ္ဂိုလ်ဟာအတော်ကိုရှားသွားတယ်ကဲပြောရင်9နာရီကပြန်ရင်အဆောင်ပြန်ရင်ရောက်ပြီဆိုရင်ကလည်းဘဏ္ဍာကနေပြောပြောပြောပြောနဲ့ဟောရှိခဏလေးပဲကြားလိုက်တယ်ရှိတော့ဟိုမှာအပေါက်ပိတ်ကုန်ဟိုမှာပိတ်လိုက်တော့ပိတ်နေပြီပေါ့လေအဲလိုဖြစ်လာအဲတော့ဘယ်နေရာသွားသွား ဒီအမှတ်ကိုနိုင်နေလာပြီမြဲလာပြီဆိုရင်မြဲနေအောင်ဒီသုံးချက်မှတ်လေးကိုကျူးစားတယ်။အဲဒီသုံးချက်မှတ်နိုင်နေလာပြီဆိုတဲ့အခါကလန်ကြတော့ဒီစက်ကဆွဲမြဲနေပြီဆိုတဲ့အခါကျတော့မကြွခင်မှကြွကျင်တဲ့စိတ်လေးပေါ်လာ။အဲဒီမှာစိတ်လေးဖြစ်ပေါ်လာတာကိုယုံကြည်သိတာ။အဲရောတတိတမာရီအားဖြင့်မကောင်းတာလားကောင်းတာလား။တတိအားဖြင့်တမာရီအားဖြင့်ကောင်းတာဒီပေါ်မှာချက်သားမှုတွေများသူစိတ်က အဲ့ဒီမှာမကြွခင်မှာကြွချင်တဲ့စိတ်ကလေးဖြစ်လာတယ်။အဲ့ဒီတကယ်လို့စိတ်ကလေးဖြစ်လာတာကိုသိရင်ယောဂီပုဂ္ဂိုလ်ကကြွချင်တယ်၊ကြွချင်တယ်ထည့်ပြီးတော့ရှုမှတ်လိုက်။သိရင်တော့မသိရင်ရှုကြရသူသေးတာ။မသိမင်းနဲ့တော့ကိုယ့်အကူလုပ်ပြီးတော့ရှုမနေနဲ့။တချို့ကတခါနဲ့ကိုယ့်အကူသိလည်းမသိဘူးကြွချင်တယ်ကြွချင်တယ်။ခြေတော့ကလန့်နေတယ်။ရှိအောင်လေဒီကကြွချင်နေတာလူလုံးရှိတယ်။အဲ့ဒါ ဩတခြားစီဖြစ်နေတယ်ယောဂီကိုဒါတော့မကြွခင်ကြွခြင်းနဲ့စိတ်ကလေးဖြစ်တာကိုသိရင်အဲ့ဒီခြင်းစဉ်ကြီးဖြစ်မှာမသိရင်ရှုဖို့လိုသေးလားကဲဆိုကြည့်လိုက်မကြွခင်ကြွခြင်းစိတ်အစဉ်သိလျင်ရှုပါလေမကြွခင်ကြွခြင်းစိတ်အစဉ် သိလျင်ရှိပါလေမလှမ်းခင်လှမ်းခြင်းသိအစဉ်သိလျင်ရှိပါလေမချခင်ချခြင်းသိအစဉ်သိလျင်ရှိပါလေဒီတော့ယောဂီပုဂ္ဂိုလ်ဟာ ဒီဈဉ္ညာအမှတ်ကိုကြွားမှုလမ်းမှုရှားမှုလုံးချက်မှပြီးကို နိုင်နေသွားပြီဆိုရင်စိတ်တည်ကြည်မှုအားကောင်းလာတဲ့အခါကလည်းကြတော့မကြွခင်ကြွခြင်းစိတ်လေးဖြစ်လာရင်ကြွခြင်းစိတ်လေးဖြစ်ရှိမလန်းခင်လန်းခြင်းစိတ်လေးဖြစ်ရှားလာရင်လန်းခြင်းစိတ်လေးဖြစ်ရှိမချခင်ချခြင်းစိတ်ကလေးသိလာရင်ဖြစ်ရှိမသိရင်ရှုဖို့လိုသေးလားမသိရင်တော့စိတ်ကိုရှုเสียမလို့ကြွားလာနှမ်းလိုက်တာချလိုက်တာဒီလိုပဲရှုဒီလိုမဟုတ်ဘဲနဲ့တတိတော့မနဲ့ကြလျှောက်ပါတော့မယ် မကြားကြနဲ့ရအောင်တော့ဘယ်နဲ့ပြန်လျှောက်ထားတော့မယ်ဒီလိုတော့ကြွားကျင်စိတ်တွေလည်းရှိပါတယ်ဗျာကဲပြောသားမအောင်ဘယ်လိုရှိလို့ကြွားကျင်တယ်ကြွားကျင်တယ်ဆိုပြီးကြွားပြီကြွားတာမပါတော့ဘူးကြွားအဲ့ဒါလမ်းကျင်တယ်လမ်းကျင်တယ်လုပ်ပြီးအဲ့ဒါလမ်းတယ်လို့ရှိတာမပါတော့ဘူးကြွားလမ်းပြီးအဲ့ဒါလေးဖြစ်သွားတာမဟုတ်ဘူးဘုန်းကြီးပြောတာလေးကိုနားရှင်းတာသိချာနားလည်အောင်သိချာနားကြတာမကြွားခင်ကြွားကျင်တဲ့စိတ်ကလေးဖြစ်ရင်ဖြစ်ရှုပါလို့ပြောတယ် ဒီစိတ်ဖြစ်တာမသိရင်ရှုရရလို့လေလားအေးမနာခင်နာခင်စိတ်ကလေးဖြစ်တာသိရင်ထဲရှုမသိရင်ရှုရမလို့မချခင်ချခင်စိတ်ကလေးဖြစ်လာတာသိရင်ထဲရှုမသိရင်ရှုရမလို့ယောဂီကအမှတ်တွေသိကောင်းနေပါတယ်ဆိုပေမဲ့လို့တစ်ခါတည်းမှမသိဘူးတစ်ခါတည်းမှသိတယ်ဒီမှာဈဉ္ညာကိုတစ်ခေါက်လျှောက်တယ်အဲ့ဒီအခေါက်ထဲမှာတချို့လှမ်းချက်တွေမှမသိဘူးတချို့လှမ်းချက်တွေမှာစိတ်ကြီးတွေကစပြီးဖြစ်ပေါ်လာပြီးတယ် အဲ့ဒီလိုပြီးလာတာတခါတည်းဈဉ္ဉံရှောင်ရင်လည်းစိတ်တွေလွတ်လာတယ်ထွက်တာလည်းရှိဘူးလားရှိရင်ဈဉ္ဉံရှောက်တာကိုရက်လာရက်ပြီးတော့မှစိတ်ကလေးလွတ်သွားတာကိုအဲ့ဒီစိတ်ကလေးကိုပြန်ရှုပါဈဉ္ဉံလျှောင်းစင်စိတ်လွတ်လျင်စိတ်ပင်ရှုပါလေဈဉ္ဉံလျှောင်းစင်စိတ်လွတ်လျင် စိတ်ပင်ရှုပါလေကဲဘုန်းကြီးတို့ယောဂီများကတော့ဈဉ္ညာလျှောက်ရင်းနဲ့စိတ်တရားတွေးတာအတွေးတွေရောစဉ်းစားတာတွေရောဘာမှစိတ်ကိုပြန်ရှုဖို့ဆိုတာသိကုန်တယ်ကိုယ်ကိုယ်ကိုသိလွတ်လို့ဇွဲမှမသိဘူးရှေ့ရလူနဲ့တခါတည်းရှေ့ရလူသွားဆောင်းလိုက်တာစိတ်တွေလွတ်ရှေ့ရလူဝင်တက်လိုက်မှာပဲသူကသူပြန်သတိရတာစိတ်တွေလွတ်ဒီတိုင်းသူကသူသိလွတ်လို့ဇွဲမှတောင်မသိဘူး ဒီမှာစိတ်လွင့်နေလို့ရှိရင်ဘုန်းကြီးတို့ယောဂီများကဈဉ္ဉံအမှတ်ကိုဆက်မှတ်ရတာမဟုတ်ဘူးစိတ်ကလေးကိုပြန်ပြီးရှုရတာအဲဒီလိုဈဉ္ဉံကြောင့်ပြီးတော့အမှတ်တတိလေးနဲ့ရှုမှတ်ပြီးတော့သွားတာမြင်ရလို့ဒီနေ့ခွန်ကြီးတို့မြန်မာနိုင်ငံကြီးရဲ့သာသနာတော်ဒီလိုထုံးကားတဲ့သာသနာတော်ကြီးကိုကြီးညိုခွင့်ရတယ်လို့မှတ်ယူလိုက်ပါ။ဘာကြောင့်လဲဆိုတော့ခွန်ကြီးတို့ဒီမှာမြတ်စွာဘုရားပြိဋိဘံဝန်ဆံတော်မူပြီးတဲ့နောက်ပိုင်း သာသနာတော်ကြီးကိုသူမတူအောင်ရှင်းပြထောက်ပံ့ခဲ့တယ်ဒီမှာတော့ကမင်းကြီးဆိုတာနှစ်ပေါင်း200ကျော်ဘုရားရှင်ပြိဋိဘံစံပြီးနှစ်ပေါင်း200ကျော်လောက်မှပေါ်ပါလာအဲ့ဒီချိန်တက်ကြမှာအဲ့ဒီချိန်တုန်းကလည်းပဲဂျိန်းဘာသာကိုကိုးကွယ်ကြည့်ကြတာဒီသေးမှာတော့ကမင်းကြီးမိမိဘဆွေမျိုးအစင်အလားအဲ့လိုဂျိန်းဘာသာဝင်ကိုကိုးကွယ်ကြည့်ကြတာတနေ့မှာမိမိရဲ့ကိုးကွယ်ရာဖြစ်တဲ့ဂျိန်းဆရာ စွန့်ပေါင်းပေးနေကြတာစားတော့နေကြတာကိုသွားပြီးကြီးညိုမယ်ဆိုပြီးကြီးညိုတဲ့အခါမှာကြီးညိုပွဲကိုမတွေ့ရဘူး။ရင်းသာခြင်းဘုန်းကြီးတွေစွန့်ပေါင်းပေးနေတာမတ်တဘယ်လိုစားမတ်တစားမတ်တစားအဲဒီမှာမတ်တမှာဟိုးဒကာကြီးဒကမကြီးဟာဟိုကစွန့်ပွဲကြီးကြိုင်ထားတယ်စွန့်ပွဲလင်းပွဲစုံကြိုင်ထားကြိုင်ထားတဲ့အခါမှာအဲဒီတွေကနေပြီးတော့လက်နဲ့ ယူလိုက်တယ်ယူပြီးသူ့လက်ပွားထဲပြန်ထည့်ထည့်ပြီးတော့မှသူ့လက်ပွားထဲကနေခါပြန်စားယူပြီးပြန်စားနောက်တစ်ခါပြန်ယူပြန်စားနောက်တစ်ခါပြန်ယူပြန်စားအဲ့လိုစားရမှတ်တယ်အကုန်လုံးသမင်းလုံးတွေကလည်းအကုန်လုံးပွားတယ်အတက်ကြီးစားတာဆိုတော့စဉ်းစားရပြီးတော့သမင်းလုံးတွေကလည်းပွားလို့ပြီးစားတာရဲ့ဒီခါနဲ့စားပြီးစားကျွင်းစားကြယူတွေကလည်းပဲလက်နဲ့ယူနေတာမဟုတ်ဘူးပဇက်ကစားလိုက်ဝါမရတာထွေးထုတ်လိုက်ပြီး အဲ့လိုဆိုတော့အယိုးအင်းတွေကလည်းဘေးကိုပွတ်ထားတာအာမကြည့်လို့ရှိလို့မကောင်းအဲ့ဒီမှာဒီထဲမှာတော့ကမင်းကြီးကစိတ်တည်ငြိမ်ညူပြီးတော့မိမိကိုယ်ွယ်စိတ်ကပ်နေတဲ့ပုဂ္ဂိုလ်တွေဟာတကယ်ဆင်တန်းမြင့်တဲ့ပုဂ္ဂိုလ်တွေမဟုတ်တာကိုသူသိလာယောဂီဆန္ဒတောက်တာလေးကြည့်လိုက်တာနဲ့သူ့ရဲ့အနေထားဆင်မြင့်မှုဆင်သိမ့်မှုဟာကြည့်လို့ရတယ်ဒါကြောင့်စားတဲ့တောက်တဲ့နေရာအထူးသတိရှိဖို့မလိုအပ်ဘူးလား ဒါကြောင့်တကြီးနဲ့ဟိုနှိုက်လိုက်ဒီနှက်လိုက်ဟိုကင်လိုက်ဒီကင်လိုက်မလုပ်နဲ့ကိုယ်လက်ထဲကိုယ့်ဟာကိုယ်ထည့်ပြီးသားအကြီးနဲ့ပြန်ပြီးတော့တခါနဲ့ကိုယ့်ကံများလေးကလက်ကြီးနဲ့ဆုပ်ပြီးတော့စားတယ်လက်ကြီးနဲ့သွားပြီးပြန်မထဲနဲ့ကိုယ့်ရဲ့ထည့်ပြီးသားကိုယ်ရဲ့ရောက်ပြီဆိုတော့မကိုမဖုံးပေးနိုင်ရင်မသုံးတော့နိုင်ရင်လည်းမထားရပိုထည့်တယ်ချင်းရှောင်းထည့်ရအဲ့ဒါလည်းရှိရစားတဲ့တောက်တဲ့နေရာမှာစပြီးတော့အကုန်လုံးသိကြအခုဒီမှာအစားအသောက်လေးကိုကြည့်ပြီးတော့ကြီးညိုစိတ်ကြီးဖြစ်သွားတာ စားတာတော့အဆင်မပြေလို့အညိုစိတ်ကြီးတက်သွားတယ်။ဒါကြောင့်မို့စားတဲ့တောက်တဲ့နေရာမှာဘုန်းကြီးတို့တရားအထုတ်နေရောကြီးများအင်္ဂလိပ်ရှိဖို့မလိုအပ်ဘူးလား။သိလိုအပ်တာဟိုကြည့်ဒီကြည့်ဒီကြည့်ဟိုကြည့်မကြည့်ရဘူး။ဒါမှမဟုတ်အပြင်မှာစားတယ်။ဆိုင်မှာစားတယ်အိမ်မှာစားတယ်မစားပါနဲ့။ယောဂီသာစားပါလို့ဘုန်းကြီးသတိပေးရတယ်။ယောဂီဆိုတာအမှတ်တတိနဲ့ဒီလိုသာသကုံတရေချာပြီးတော့ရှုမှတ်မှုမိနေတဲ့တရားမိအောင်အမှတ်ပြီးတော့သာအဲ့ဒီလိုသာအခုဒီမှာ အဲ့ဒါနဲ့စိတ်သက်ကြံပြီးတော့မိမိလမ်းဆောင်ပြန်လာပြီးဒေသသတင်းဖွင့်ပြီးတော့နန်းရင်ပြည်ကိုလှမ်းကြည့်တာကြည့်တဲ့အခါမှာညီကျောရဆိုတဲ့သာမဏေငယ်လေးခုနှစ်နှစ်သားအရွယ်လောက်ရှိတဲ့သာမဏေငယ်လေးအဲဒီမှာတပိတ်လေးပိုင်ပြီးတော့ဆွမ်းခံကြွားနန်းရင်ပြည်ကနေချမ်းပြီးတော့ရက်ွက်စီသွားတယ်အဲဒီမှာဗိက္ခန္တိပဋိက္ခန္တိအလုံးဝီလောကိတိအလောကိတိဝီလောကိတိဆိုတဲ့ဒီသံသင်နဲ့ ရှေ့ကိုသွားနေတဲ့အမူအရာလေးကိုတစ်ခါနဲ့ရှင်းနှန်းနဲ့ရှင်းနှန်းနိုင်ကိုသတိမလွတ်စေပဲနဲ့သွားခွင့်လို့ယောဂီများသွားတယ်အမှတ်တတိနဲ့ဘယ်မှမရှိဘူးစက္ကုံကလေးချမ်းပြီးအမှတ်တတိဘသူစီမစိတ်အာရုံမရောက်ဘူးကိုရှုမှတ်နေတဲ့အာရုံပေါ်မှာအဲ့ဒီလိုကြွနေတာမြင်ရတဲ့အခါကျတော့တိရမလောကမင်းကြီးရဲ့စိတ်ထဲမှာမိမိကိုယ်ပဲစိတ်ကပ်နေတဲ့ပုဂ္ဂိုလ်တွေဒီတံမလင်းငယ်လေးနဲ့ကွာလာနေတာဒီတံမလင်းငယ်လေးဟာဣတရေသိက္ခာလေး ရှိလိုက်တာကြည့်လိုက်ရတာလည်းပဲဘယ်မှကိုအာယုံကလည်းမရောက်ဘူးတခါတည်းစက်ကုန်ကလေးချာလို့ကြီးညိုဝယ်လေဒါနဲ့ငင်းငင်းသူ့ရဲ့ငင်းလူလေးတွေကိုသွားပြီးတော့ပင့်ခိုင်းတာတယောက်သွားတာကြာတဲ့အတွက်ကြောင့်နောက်တစ်ယောက်နောက်တစ်ယောက်သုံးယောက်လောက်လွတ်တဲ့ခါကြတော့မှဟောနန်းဆောင်လည်းရောက်အဲဒီမှာသင်လျော်တဲ့နေရာကိုသတင်းသုံးတော်မူပါဆိုပြီးနေရာပြီးတဲ့ခါတကယ်ကိုအဲဒီကျမှမျက်တော်လေးကိုပြန်ပြီးဖွင့်ကြည့်ပင့်ကြည့်လိုက်နန်းဆောင်လေးကြည့်လိုက်အဲဒီကျဘာကိုကြည့်တာလဲဆိုရင်မိမိတဲ့ သီလသိက္ခာအားဖြင့်မြင့်မြတ်တဲ့ပုဂ္ဂိုလ်ရှိသလားဆိုတာကြည့်လိုက်ကြည့်လိုက်တော့မှဘယ်သူမှမရှိတာကိုယဟန်မရှိတာကိုတွေ့တော့မှတကယ်ကိုအမြင့်မြတ်ဆုံးဖြစ်တဲ့သီဟာတနာပလင်းပေါ်မှာတက်ပြီးတော့ခါနေရဲရဲဝံ့ဝံ့တင်းသုံးတာသီဓမ္မလောကမင်းကြီးစိတ်သိမ့်ဝင်ညာထားအဲဒီမှာရဲရဲဝံ့ဝံ့ရှင်သိစိတ်ကြတဲ့ခါနေပလင်းပေါ်တက်ကြွပြီးတော့မှဒီတမဏိငယ်လေးကအပမာဒတရားဟောတာမမိမလျော့မိလျော့နေတဲ့ပုဂ္ဂိုလ်ဟာသေတာနဲ့တူတူပဲ မမေ့မလျော့မှမသိတဲ့ပုဂ္ဂိုလ်ဖြစ်တယ်။အဲဒါမမေ့မလျော့နဲ့ဆိုပြီးတော့မင်းကြီးကိုဒါနသီလဘာဝနာကောင်းမှုပြုဟောတာ။အဲဒီမှာခါလဲဒီထဲမှာလောကမင်းကြီးကြီးညိုသိသိဖြစ်ပြီးတော့အရှင်ဘုရားနဲ့တကွာအာလို့သံဃာတော်ရဟန်းတော်များတပည့်တော်နန်းတော်ကိုမနေ့ကမှစပြီးစွမ်းအလူကကြွတော်မူပါဗျာဆိုအဲဒီမှာဆုံးသားပြန်တာ။အဲဒီကနေပြီးတော့ဒီမှာလောကမင်းကြီးဟာဒီတာမဏိငယ်လေးရဲ့ဆုံးမရတယ် နောက်ယဟန်တော်များရဲ့ယဟန်တာပတိမြတ်ကြီးများရဲ့အဆုံးအမတွေရပြီးတော့ဗုဒ္ဓဘာသာဝင်ဖြစ်အဲ့ဒီဗုဒ္ဓဘာသာဝင်ဖြစ်တဲ့အခါကျတော့မြတ်စွာဘုရားရဲ့ဓမ္မခန္ဓာကြီးညိုတာအရှင်ဘုရားတို့မြတ်စွာဘုရားရဲ့ဓမ္မခန္ဓာဘယ်လောက်ရှိပါသလဲဆိုတော့ဓမ္မခန္ဓာပေါင်း7400ရှိတယ်တရားတော်လို့ဆိုတော့ဒီလိုဆိုရင်ဘုရားရှင်ရဲ့တရားတော်တွေကိုပူဇော်တဲ့အနေအားဖြင့်တပည့်တော်ဇေဒီပထိုးပေါင်း7400ပူဇော်ပါရစေ။ ကျောင်းပေါင်း၈000နဲ့၄000ပူဇော်ပါရစေရေတွင်းရေခံပေါင်း၈000နဲ့၄000ပူဇော်ပါရစေဆိုပြီးတော့အဲဒီမှာမိမိရဲ့သံဃာစက်ပြတ်နိုင်ရာနေရာဌာနတွေရေဒီပထိုးတွေကျောင်းတွေကံတွေအကုန်လုံးတူတန်းတာဂရေပေါင်း96ဂရေကုန်ဘယ်လောက်ကုန်ကြလဲဂရေပေါင်း96ဂရေကုန်ကြခံပြီးတော့သာသနာတော်ကြီးကိုချင်းရောက်ထောက်ပံ့ကိုယ်တိုင်ကိုယ်ဌာနသာသနာပြုစေလွတ်တဲ့ကံမှာသူ့ဝန်နာဘုံကြီးဆိုတဲ့ အယက်ဒေတာဆိုတာခွန်ကြီးတို့မြန်မာနိုင်ငံလေးကိုသာသနာရောက်လာတာအဲ့ဒါဘုသူကျေးဇူးလဲဆိုရင်ဟောဒီမြင်ကြောရဆိုတဲ့သာမဏေငယ်လေးရဲ့ကျေးဇူး။ဉာဏ်သွားနေတဲ့အခါမှာတတိလွတ်လို့လားမလွတ်လို့လား။သက္ကုံတရေလေးချပြီးတော့အမတ်တတိလေးနဲ့ကြွနေတာကိုမြင်ပြီးတော့ဒီသီရိဓမ္မလောကမင်းကြီးကြီးညိုပြီးတော့သာသနာတော်ကြီးကိုကြီးညိုစိတ်ဖြင့်ဖြစ်ပြီးခုလိုသာသနာပြုနေတာ။ ဒါကြောင့်ယနေ့သာသနာတော်ကိုကြီးညိုခွင့်ရတာဒီရောဒသာမဏေငယ်လေးရဲ့ကျေးဇူးဒီနေ့ပြောရရင်ရှုမှတ်မှုလေးနဲ့ကြွနေတဲ့ပုဂ္ဂိုလ်ရဲ့ကျေးဇူးပဲဒါတတိမလုပ်တဲ့ပုဂ္ဂိုလ်ရဲ့ကျေးဇူးပဲဒါကြောင့်သွားတိုင်းသွားတိုင်းဘုန်းကြီးတို့ယောဂီများကတတိလို့ရမလားမလို့ရဘူးလားဒီဒါကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကလည်းပဲသွားတဲ့အမှုရာကိစ္စတော်ဝကိစ္စမေတိပတ္တာတိသွားရင်သွားတဲ့အမှုရာလေးရှုတယ် ဒီတံပင်ပိုင်းမှာလည်းအဘိက္ခံတိပဋိက္ခံတိသံဃာနာကာရီဟောတိသွားရင်ရှိကိုသွားရင်သွားတာရှိနောက်ကိုဆုံရင်ဆုတ်တာရှိဒါရင်လားဆိုတော့ဘုန်းကြီးတို့ယောဂီများအာလောကိတိဝီလောကိတိသံဃာနာကာရီဟောတိအာလောကိတိတဲ့တဲ့ရှိလာတော့ဝီလောကိတိစောင်းနေပြီကြီးလာတော့သံဃာနာကာရီအတိညာလေးနဲ့ဟောပြည့်လျက်ပြုပါတဲ့ အဲတော့ဘုန်းကြီးတို့ယောဂီများအမှတ်တမဲ့ဘာမှအမှတ်တမဲ့ကြည့်ရတာမျိုးမဟုတ်ဘူးတကယ်ကိုကြည့်ပြန်တော့လည်းပဲအမှတ်တတိနဲ့သံသနာစာသိပြီးတော့ကြည့်ရအဲတော့ကြည့်တဲ့ကြည့်ရင်လည်းပဲတဲ့တဲ့ကြည့်တာလေးသိတယ်တကယ်လို့မလွဲမချောင်တာလို့စောင်းနေကြည့်ရင်လည်းပဲစောင်းနေကြည့်တာလေးကိုသိရမလားမသိရဘူးလားဒီတတိရှိသွားရမှာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတဲ့တဲ့ကြည့်မှုစောင့်ကြည့်မှု သိမှုသံပစဉ်တဲ့သံပစဉ်ကဲဆိုကြည့်လိုက်ဧတရေကြည့်မှုစောင်းကြည့်မှုသိမှုသံပစဉ်ဧတရေကြည့်မှုစောင်းကြည့်မှုသိမှုသံပစဉ်ဆိုကြည့်ပါ နမ်းမသိဆိုတာအမှတ်တတိပါရမှာလားမပါရဘူးလားတတိလေးနဲ့သိပြီးတော့ရှုပါသိပြီးတော့ကြည်ပါတဲ့ရှေ့ကြည့်ရင်လည်းကြည်နောက်ကြည့်ရင်လည်းကြည်ဘေးကိုကြည့်ရင်လည်းကြည်ကြည့်ရင်ကြည့်မိတိုင်းကြည့်မိတိုင်းဟာယောဂီပုဂ္ဂိုလ်ရှုမှတ်မှုတွေပါကြည်တယ်မြင်တယ်ကြည်တယ်မြင်တယ်ဒီတကယ်လို့မြင်တယ်မြင်တယ်မြင်တယ်ရှုရုံပဲကြည့်ရင်လည်းကြည့်တယ်ကြည့်တယ်ရှုရုံပဲဒါရှေ့ကြည့်ရင်လည်းရှေ့ကြည့်တယ်နောက်ကြည့်ရင်လည်းနောက်ကြည့်တယ်ရှုဒါကြောင့်မို့ရှေ့ကြည့်နောက်ကြည့်ဘေးကိုကြည့် ကြည့်မိလျင်လည်းရှိပါတဲ့ကဲဆိုကြည့်လိုက်ရှေ့ကြည့်နောက်ကြည့်ဘေးကိုကြည့်ကြည့်မိလျင်လည်းရှိပါလေရှေ့ကြည့်နောက်ကြည့်ဘေးကိုကြည့်ကြည့်မိလျင်လည်းရှိပါလေကြည့်လို့မြင်လဲမြင်တယ်လေ စွဲမြဲရှိပါလေကြည့်လို့မြင်လဲမြင်တယ်ပဲစွဲမြဲရှိပါလေဒီတော့ယောဂီပုဂ္ဂိုလ်ဟာကြည့်တဲ့အခါမှာကြည့်ရင်ကြည့်ကြည့်လေကြည့်တာရှိနောက်ကြည့်ရင်လည်းစောင့်ကြည့်ရင်လည်းကြည့်တာရှိနောက်လည်းကြည့်ရင်လည်းကြည့်တာဒါပဲဖြစ်ဖြစ်ရှိရင်ကတော့ရှုမှတ်မှုတတိလေးပါဖို့မလိုဘူးလား တကယ်လို့ရှိလိုက်လို့မြင်လာရင်လည်းအဲ့ဒီမြင်လာတဲ့အသင်အာရုံကိုလည်းမြင်တယ်ရှုမှတ်ရဘူးလားရှုမှတ်မှုလေးနဲ့လည်းမရှုမှတ်ဘဲနဲ့တော့ဒီဘယ်မှပြုလို့မရဘူးဒါကြောင့်မို့ဒီမှာအလောကိတွေဝိလောကိတွေတဲ့တဲ့ကြီးလာတော့စောင်းနေပြီးကြီးလာတော့သမဇာနာသာရီမင်းတတိမလို့ဆိုနေတဲ့သိရဲ့ရဲ့ပြူပါမယ်နောက်တစ်ခါသမေတိတွေပတာရီတွေသမဇာနာကာရီဟောတည်ရောဤပုဂ္ဂိုလ်ဟာရှုစိတ်ကလေးကိုရှုမှတ်တဲ့အာယုန်ထဲမှာပဲနေပြီဆိုရင်ဘောဓရာသမသင်ဖြစ်တယ်။ဘာသမသင်ဖြစ်လဲ ဒီဘောဓရသံပတင်ဖြစ်အောင်ဒီခါနဲ့ရှုမှတ်ပုံလေးအသေးစိတ်ရှုမှတ်ပုံလေးပြောနေတာကိုသမင်စီတေပတာရိတေသံပဇာနာဆိုတာဟောဒီဆန့်ထားတဲ့လက်ကိုကွေးတဲ့အခါမှာလေးရှုကွေးထားတဲ့လက်ကိုဆန့်တဲ့အခါမှာလေးရှုတယ်အဲတော့ဘုန်းကြီးယောဂီများကအခုရေတောက်တဲ့အခါပဲဖြစ်ဖြစ်ရေရှိုးတဲ့အခါပဲဖြစ်ဖြစ်သတိထားကြည့်လိုက်ပါဒီလက်ကလေးဟာရေကိုခတ်တယ်ဆိုရင်ကွေးထားတဲ့လက်ကိုမလုပ်လိုက်တာနဲ့ န့်ထုတ်လိုက်တာအဲ့ဒီအေကိုခတ်ပြီးတော့ယူလာပြီဆိုရင်ဆန့်ထားတဲ့လက်ဟာဘာဖြစ်တာလဲအဲအဲ့ဒီတော့မိမိကခန့်ရင်ခတ်တယ်ယူရင်ယူတယ်နှမ်းရင်နှမ်းတယ်စသည်ရှုနေရင်ဝိရသနာရှုရမရောက်ဘူးလားဒီအဲ့ဒီလိုပဲဒီတိုင်းပဲဘုန်းကြီးတို့ယောဂီများလေကားကျက်တဲ့ကလေကားဆင်းတဲ့ကကွေးမှုစမ်းမှုလေးတွေခြေထောက်ရဲ့ကွေးမှုစမ်းမှုလေးတွေမရှုရဘူးလားဒါကြောင့်မို့ဘုန်းကြီးတို့လက်ပဲကွေးကွေးလက်ပဲဆန်းဆန်းလက်ကလေးညှောင်းရင်ညှောင်း ခုယဉ်ရတော်များဆိုရင်လည်းသင်္ကန်းဝတ်တဲ့ကသင်္ကန်းလက်ကတော့တင်တဲ့ကလက်မြောက်ဝါလားမရှိဘူးလားဘယ်ဘက်လက်ကြီးကိုတစ်ခါနဲ့မြောက်ပြီးတော့တစ်ခါနဲ့မိမိရဲ့သင်္ကန်းနဲ့ပတ်ပြီးတော့တစ်ခါနဲ့မြောက်အဲ့လိုလက်ကလေးမြောက်လိုက်တဲ့ကံမှလည်းမြောက်တာလက်ကလေးဆန့်ဆိုလိုက်တဲ့ကံမှလည်းဆန့်ခွေးတို့ယောဂီများလည်းပဲအင်ကြီးဝတ်တဲ့ကဆိုရင်လက်ကိုဒီတိုင်းကြီးပုတ်ထားတော့လို့ရပါမလားလက်ကလေးပြောင်းရတာလက်ကလေးဆန့်ရတာမရှိဘူးလားဒီအဲ့ဒီလိုဒီမှာကိုွေးလိုက်တဲ့ကံဆက်မြောက်လိုက်တဲ့ကံဆန့်လိုက်တဲ့ကံဒါလေးတွေလည်းပဲသူ့ရဲ့ကိုယ်တိုင်ဆန့်တိုင်းမြောက်တိုင်း ကိုအင်းကြီးဝတ်တယ်ဝတ်တယ်လို့ရှုနေရင်အင်းကြီးချွတ်ရင်ချွတ်တယ်ချွတ်တယ်လို့ရှုနေရင်ဒီကွေးမှုဆမ်းမှုကိုရှုရမရောက်ဘူးလားရေချိုးတဲ့နေရာရေတောက်တဲ့နေရာလေးကိုရှုနေတယ်ဆိုရင်ကိုယ်ရဆန့်ရလေးကိုရှုရမရောက်ဘူးလားကဲဆိုလိုက်လက်ချေကိုယ်လျင်မြောက်ချလျင်ဆန့်ဆန့်လျင်ရှုပါလေလက်ချေကိုယ်လျင် မြောက်ကြလျင်ဆန့်လျင်ရှုပါလေကိုယ်ခြင်းဆန့်ခြင်းမြောက်ကြခြင်းပြုခြင်းစိတ်လည်းရှုပါလေကိုယ်ခြင်းဆန့်ခြင်းမြောက်ကြခြင်းပြုခြင်းစိတ်လည်းရှုပါလေ ကဲဒီတော့ဘုန်းကြီးတို့ယောဂီများကကိုယ်ရဲ့ဆန်းတဲ့ခံမှလည်းကိုယ်မှုဆန်းမှုကိုရှုရတယ်တကယ်လို့ကိုယ်ကျင်တဲ့စိတ်ဆန့်ကျင်တဲ့စိတ်လက်လေးမြောက်ကျင်တဲ့စိတ်လေးဖြစ်လာရင်လည်းအဲ့ဒီစိတ်လေးကိုပဲမရှုရဘူးလားဗျာအဲ့ဒီလိုရှုနေတာကိုယ်မှုဆန်းမှုလေးတွေရှုနေတာကဆန်းမကျင်ပဲလေကိုယ်ဆန်းနှစ်ပါးရှုမှန်ပွားဉာဏ်ကာသံပစဉ်ကိုယ်ဆန်းနှစ်ပါး ရှုမှန်ပွားဉာဏ်ကားသံပစဉ်ဒီလိုကွင်းမှုစမ်းမှုလေးတွေရှုနေတာဟာဒါသံပစဉ်ပဲကိရသနာလေးကိုဘာလေးကွင်းလိုက်ကွင်းလိုက်ဘာလေးစမ်းလိုက်စမ်းလိုက်ဘုန်းကြီးဒီကွင်းမှုစမ်းမှုလေးတွေရှုရင်းနဲ့ခိလေသာအလောကုန်ခံရဟနာဖြစ်သွားတဲ့ပုဂ္ဂိုလ်ရဲ့သာသနာမှမရှိဘူးလားမြတ်စွာဘုရားလက်ထက်ကယဟန်တော်တပါးအငြိမ်းတန်တတိ သင်္ကန်းတွေကြိုင်နိုင်ရန်နိုင်ယုံနိုင်ဘယ်တော့မှသတိမလွတ်ဘူးလို့ဆိုတယ်သင်္ကန်းတွေကြိုင်လိုက်တာလည်းသတိမလွတ်ဘူးပခုံးကိုတင်လိုက်တာလည်းသတိမလွတ်ဘူးအဲလိုယုံလိုက်တာလည်းသတိမလွတ်ဘယ်နေရာမှသတိမလွတ်ဘူးလို့ဆိုတယ်ဒီနေ့မှာအာဂန္ဓုယဟန်တော်များရောက်လာတဲ့အတွက်ကြောင့်မို့အာဂန္ဓုယဟန်တော်များနဲ့စကားလေးပြောသန္တာပသန္တာပစကားပြောပြောနေစဉ်မှာပခုံးပေါ်မှာရံပြီးတင်ထားတဲ့သင်္ကန်းကအောက်ကိုပြီးကြသွားတယ် အဲဒီလိုသင်္ကန်းလေးကြည်ကြသွားတဲ့အခါမှာစကားပြောနေတယ်ဆိုတော့တတိလွတ်ပြီးတော့ကြည်ကြသွားတဲ့သင်္ကန်းကိုပခုံးပေါ်ပြုတ်စုတင်လိုက်တာတင်ပြီးတဲ့အချိန်ကျမှတတိပြန်ဝင်လာဆိုတော့ပခုံးပေါ်တင်ထားတဲ့သင်္ကန်းတတိလွတ်သွားရင်အဲဒီမှာတတိလေးပြန်ဝင်လာတတိလေးပြန်ဝင်လာတဲ့အခါကျတော့မှအခါနဲ့အဲဒီပခုံးပေါ်တင်ထားတဲ့သင်္ကန်းစီတကလေးပြန်ပြီးတော့ရောက်ပြီးတော့အဲဒီမှာသင်္ကန်းကိုပြန်ဆွဲချချပြီးလက်ကိုငကိုနေထားထားတယ် ထားပြီးတော့မှဖြည်းဖြည်းချင်းလေးတခါလဲတတိနဲ့လားသင်္ကန်းလေးကိုကင်တော့ကင်တယ်အကုန်းပေါ်တင်တော့တင်တယ်တင်တယ်ဖြည်းဖြည်းလေးတတိနဲ့ကျင်အဲ့ဒီမှာဘေးကရဟန်းနေတာရှင်ဘုရားသို့တော့အဲ့ဒီသင်္ကန်းလေးကိုရှင်ဘုရားကျင်လိုက်ပြီးတော့မှဘာလို့ပြန်ချပြီးတော့ခုလိုဖြည်းဖြည်းလေးပြုလုပ်ရတာလဲဆိုတော့မကျင်တော့ငါဘယ်တော့မှသင်္ကန်းယုံတာရမ်းတာတတိတုပ်ပြီးတော့ငါသင်္ကန်းမယုံမယမ်းနေဘူးအခုသင်တို့နဲ့စကားပြောနေပြီလို့ သတိလွတ်ပြီးပြုမိတဲ့အတွက်ပြန်ပြီးတော့အဲ့ဒီလွတ်သွားတာလေးကိုပြန်ပြီးတော့သတိနဲ့ပြန်ပြုလုပ်တာအဲ့ဒီရဟန်းတော်မတင်တဲ့ကြီးဟာသတိတွေမြဲပြီးတော့နောက်ကြတော့ဒီလိုပဲဒီမှာအသေးစိတ်ကိုယ့်ရဲ့သင်္ခါယုံလာရဟန်းတော်လေးတွေသတိကလည်းရှုမှတ်နေရင်လည်းဝိပဿနာဉာဏ်တူတွေလက်ဉာဏ်တူတွေအစဉ်စဉ်ဖြစ်ပြီးဉာဏ်လာဖြစ်တာဒါကြောင့်ဘုန်းကြီးတို့ယောဂီဉာဏ်ဟာဒီကွေးမှုဆမ်းမှုလှုပ်ရှားမှုဒါလေးတွေကိုလည်းပဲသတိကပြီးတော့ရှုမှတ်ဖို့မလုပ်အပ်ဘူးလားနော် ဟေးကုံလို့ဘုန်းကြီးတို့ရှိမှဖို့လိုပါတယ်ဒါရင်လားဆိုတော့သံဃာတိပတ္တသီဝရဓာရဏီသင်္ကန်းကြီးနဲ့သပိတ်သင်္ကန်းကိုဝတ်ယူကင်ကျွယ်လက်တော့သောတော့ကဒီမှာမထေကြီးတို့သင်္ကန်းကင်ရင်ကင်တာသင်္ကန်းယုံရင်ယုံတာသင်္ကန်းရမ်းရင်ရမ်းတာမိမိရဲ့လက်ထသင်္ကန်းကြီးကင်ရင်ကင်တာပကုံးမော်တင်ရင်တင်တာခေါင်းမော်တင်ရင်တင်တာအောက်ချပြီးခင်းရင်ခင်းတာ ဒီမိမိရဲ့သပိတ်ကိုလည်းပဲသပိတ်ကံရင်ကံတာသပိတ်သုံးရင်သုံးတာသပိတ်ရှင်းရင်ရှင်းတာသပိတ်ငြိမ်းနှမ်းရင်နှမ်းတာကိုယ့်ရဲ့ဒီမှာသင်္ကန်းချင်းနဲ့သပိတ်သင်္ကန်းတွေဝိုးယုံကံရွယ်တဲ့ခံမှလည်းပဲမရှိရဘူးလားနော်ဆိုလိုက်သင်္ကန်းအစကံဆောင်ကရှုရတံပစဉ်သင်္ကန်းအစကံဆောင်ကရှုရတံပစဉ် ခွက်သတိလဲနိဟုပေရှုမြဲသံပစဉ်ခွက်သတိလဲနိဟုပေရှုမြဲသံပစဉ်ဒီတော့ရဟန်းတော်များသင်္ကန်းဆိုင်တာသင်္ကန်းဝတ်တာသင်္ကန်းရဟန်းတာသင်္ကန်းယုံတာသင်္ကန်းလက်ကြောတင်တာတပိတ်ဆိုင်တာတပိတ်စီးတာတပိတ်မိနှန်းတာတပိတ်သုတ်တာစသည်ရှုရတယ် ဘုန်းကြီးတို့ယောဂီများကြတော့မိမိရဲ့လုံကြီးဝတ္တာ၊အင်းကြီးဝတ္တာ၊ခြေသီးတတ္တာစသည်တပည့်ယန္တာတပည့်သင်္နာဒါလေးတွေရှုဖို့မလိုအပ်ဘူးလား။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအဝတ်စားတွေလဲတဲ့အခါမှာအဝတ်စားတွေအင်းကြီးတွေခြေသီးတတ်တဲ့အခါလေးတွေမှာစသည်ရှုမှတ်ပါဆိုတာဘုန်းကြီးတို့အလွတ်ပြောနေတာမဟုတ်ဘူး။ဒီမှာသံဃာတိပတ္တသီဝရဒါရဏီတမ္ပဇာနာကာရီဟောတည်တယ်။ရသော်ဘုရားကပရိသတ်၄ပါးမှာယဟန်တော်ဟာအမြတ်ဆုံးဖြစ်တဲ့အတွက်ယဟန်တော်ယဟန်တော်ဆိုပြီး ယဟန်တော်များကိုရှေ့တန်းကဟောတာတကယ်တော့ယဟန်တော်များရဲ့သင်္ကန်းဝတ္တာ၊ကိုင်နာယန္တာယုံနာရှုရရင်လူပုဂ္ဂိုလ်များမှာလည်းမိမိရဲ့ဝတ္တာဝတ္တာယုံနာစသည်ဖြင့်မရှုရဘူးလား။ဒီအားလုံးယောဂီပုဂ္ဂိုလ်များကရှုသွားရမှာ။ဒါရင်လားဆိုတော့အတိတ်တိတိခာယိတိသာယိတိသမ္ပဇာနာခာယိဟောတိ။အတိတ်တိစားတဲ့အခါမှာမလုပ်တဲ့အခါမှာလေ။စွမ်းခဲွယ်တွေစားတဲ့အခါမှာစွမ်းနေစားတဲ့အခါတိတိ တောက်တဲ့အခါရေတောက်တဲ့အခါဖြစ်ဖြစ်ဆိုရေတောက်တဲ့အခါဖြစ်ဖြစ်ရင်ွေးချမ်းတောက်တဲ့အခါဖြစ်ဖြစ်ချိုရေတောက်တဲ့အခါဖြစ်ဖြစ်ခင်းရေတောက်တဲ့အခါဖြစ်ဖြစ်တောက်တဲ့အခါမှာရောမရှိရဘူးလားချိုးရမှကြီးတယ်ပဲနော်ယောဂီတို့ဒါလေးတွေကသံသင်ခေါ်တယ်အသေးစိတ်ငူရလေးတွေရှိပါဆိုတာအဲ့ဒါလေးတွေရှိခိုင်းတယ်ခုယောဂီတို့ရှိနေတာညာတော့အားဖြင့်ယောဂီတို့ကိုယ်တိုင်လည်းမြင်လည်းမြင်တွေ့လည်းတွေ့တယ်ထိုင်ကမ္မဋ္ဌာန်းတစ်ခုပဲရှိနေကြတခြားနေရာမှာရှိဖို့ကမ္မဋ္ဌာန်းဆရာလည်းမညွှန်ကြဘူး ညွှန်ကြားပြီးတော့ဟောပြောတာလည်းမရှိဘူးဒီနေ့မဟာသီဆရာတော်ဘုရားရဲ့တရားနိလန်ပြီးတာဒီတမစဉ်ပိုင်းလေးကိုပြည့်စုံလာတာဟောကြားပေးတာဒါကြောင့်မို့ခွန်ကြီးတို့ယောဂီတရားဝင်လာလို့ဒီတရားအားထုတ်တဲ့အခါမှာယောဂီကိုကြည့်လိုက်ပါကြည့်ရင်သိပါတယ်သိတယ်ယောဂီကိုခြေထောက်ကြည့်လိုက်တာလည်းသိတယ်ဒီခြေထောက်ကြည့်လိုက်လို့ရှိရင်ဒီပုဂ္ဂိုလ်ဟာမဟာသီတရားအားထုတ်ဘူးလေသမ်းထုတ်ဘူးဆိုတာသိတယ်ဒါကြောင့်လေခြေလမ်းနဲ့ခြေလမ်းနဲ့ကိုတတိပါဒလားမပါဘူးလားပါတယ်တတိကလည်း ပုဂ္ဂိုလ်တွေမှာဘာမှပါထိုင်တာတစ်ခုပဲရှိတယ်။ထိုင်တဲ့အခါတော့သူကကြာကြီးထိုင်တယ်။ဒါပေမဲ့လို့ဒီပြင်အမူအရာတွေမှာတော့ဘာတစ်ခုမှရှိတော့ဘူး။ဒီမဟာတရားလာတဲ့ပုဂ္ဂိုလ်ဆိုရင်ဒီမှာသွားနေတဲ့အမူအရာခြေောက်ကြည့်လိုက်တာနဲ့ဒီပုဂ္ဂိုလ်ကရှိတယ်။သတိပါနေပြီမဟာတရားနဲ့အာထုတ်ထားတဲ့ပုဂ္ဂိုလ်မဟာတရားနည်းနဲ့လှုပ်ထားတယ်ဆိုတာကိုသိသိသာသိရတယ်။အခုဒီမှာမဟာတရားနဲ့အာထုတ်ထားတဲ့ပုဂ္ဂိုလ်ဟာ ဒီစောစားတဲ့နေရာရှိတိုင်းအဲ့ဒီပုဂ္ဂိုလ်ပိုင်းပိုင်းနိုင်နိုင်အထုတ်ထားပြီဆိုရင်သာတဲ့ကတောက်တဲ့ကရှုမှတ်မှုမပါဘူးလားမုတ်ခဲပုံလေးခဲတဲ့ကမပါဘူးလားအေးမိမိတို့ဒီမှာနောက်ဆုံးဒီမှာဓမ္မယုံထဲမှာဆေးပစ္စည်းလေးတွေယူပြီးတော့လျက်သားလေးတွေရက်တဲ့ခါဆေးလေးတွေလျက်တဲ့ခါစပြီးတော့သတိပါလားမပါဘူးလားအေးအဲ့ဒီမှာဘုန်းကြီးတို့ဒီမှာစားတဲ့ခါတောက်တဲ့ခါခဲတဲ့ခါလျက်တဲ့ခါမှလည်းရှုမှတ်ပါတဲ့ကဲဆိုကြည့်လိုက်စားတောက်ခဲက လျက်ရာမှရှုရသံပစဉ်သာသောခဲကလျက်ရာမှရှုရသံပစဉ်မျက်နာသိယရေချိုးရာသာသောရာလည်းရှုပါလေမျက်နာသိယ ရေချိုးရာစားတောင်ရာလေးရှိပါလေပေါ်လေးသွန်ရာလျော်ဖွင့်ရာထိုင်ချရာလေးရှိပါလေပေါ်လေးသွန်ရာလျော်ဖွင့်ရာထိုင်ချရာလေးရှိပါလေ ဖြစ်ယောဂီပုဂ္ဂိုလ်ကသံသရေဆိုတာကမျက်နှာသိတဲ့ကံမှလည်းရှုရတယ်၊သွားတိုက်တဲ့ကံမှလည်းရှုရတယ်၊ရေချိုးရမှလည်းရှုရတယ်။သောတော်ကပြောတဲ့သာနာပေါက်တာဆရက်တာအကုန်လုံးပါလို့ရမှာလေ။ဒါရင်လားဆိုတော့မြတ်စွာဘုရားကဥစ္စာရပတ္တဝကာမိတဲ့မင်းတို့ကျင့်ကြီးကျင့်ငယ်စွမှုပြုရင်လေသံဇာနာကာရီသိလျက်ပြုရမယ်၊သိညာနဲ့ပြုရမယ်။ကဲကျင့်ကြီးကျင့်ငယ်စွန့်တဲ့အချိန်တောင်ရှုရမယ်ဆိုတော့တခြားမရှုမှရမယ့်နေရာများရှိသေးလား။ ဒါကြောင့်ဘုန်းကြီးတို့ယောဂီများကိုဘုန်းကြီးအမြဲတမ်းသတိပေးတာကနေရမရွေးရှုပါ။ပါတယ်လေ။တရားရှုတယ်ဆိုတာဘုရားကံထဲမှာထိုင်ရှုမှတရားရှုတာမဟုတ်ဘူး။သတ်စဉ်ကံထဲမှာဝင်ပြီးတော့လည်းရှုလို့မရဘူးလား။ကဲမြတ်စွာဘုရားကဥဇာရပတ္တဝါကာမိကျင်ကြီးကျင်ငယ်ဆွမှုပြုရင်လည်းသံပဒါနာကတယ်။မင်းတို့အသိဉာဏ်နဲ့ပြုကွာလို့တတိနဲ့ပြုတယ်။ဒီတော့ကျင်ကြီးကျင်ငယ်ဆွနေတဲ့နေရာမှာလည်းရှုမှမှုတတိပါရမလားမပါရဘူးလား။ ဒါကြောင့်ပေါ်လေးစွန့်ရအပေါ်စွန့်ရအလေးစွန့်ရအားလို့ဘယ်နေရာမှာလို့ဖြစ်ရှုပါလျော်ဖို့ရမိမိလျော်ဖို့တဲ့နေရာမှာလည်းရေချိုးစီော်ဖို့တဲ့နေရာမှာလည်းရှုထိုင်တဲ့အခါထားတဲ့အခါမှာလည်းရှုနောက်ဆုံးအိယာဝင်တဲ့အခါမှာအိယာပြင်းတဲ့အခါအိယာဝင်တဲ့အခါအိယာကနိုးတဲ့အခါအိယာကထားတဲ့အခါဒီချိန်ရောမလုပ်ရပါနဲ့ဆိုလိုက်အိယာပြင်းလျင်အိမ်နိုးလျင်ထားလျင်ရှုပါလေ အိယာပြင်းလျင်အိမ်နိုးလျင်ထလျင်ရှိပါလေဖြည်းဖြည်းလုံရှားဖြည်းဖြည်းသွားရှုပွားအမြဲပေဖြည်းဖြည်းလုံရှားဖြည်းဖြည်းသွားရှုပွားအမြဲပေ ။ဩသွားတဲ့အခါမှာလည်းဘုန်းကြီးတို့ယောဂီတွေကမြန်မြန်လားဖြည်းဖြည်းလား။ကတိရှိတဲ့ဤသိနေသုတ်တိသာဝတိပါတိတိတုံနိပါဝေတယ်။သွားတဲ့အခါမှာလည်းပဲသွားနေတဲ့အမူအရာလေးရှိ။ရရင်လည်းရတဲ့အမူအရာလေးရှိ။ထိုင်ရင်လည်းထိုင်တဲ့အမူအရာလေးရှိ။သုတ်တိသိတဲ့အခါမှာလည်းမယောင်းတဲ့အိစစ်တဲ့အမူအရာလေးရှိ။သာဝတိတိတရားကနိုးလာရင်လည်းနိုးတာနဲ့တစ်ကြိမ်နဲ့နိုးတယ်နိုးတယ်ရှိ။ ဒါသိတယ်တကယ်လို့စကားပြောမပြောမဖြစ်ဘူးပြောရမယ်ဆိုရင်လည်းစကားပြောရင်လည်းရှုစိတ်လေးနဲ့မှတ်စိတ်လေးနဲ့ပြောတုံနိဘာဝေစိတ်စိတ်နေမယ်ဆိုရင်တော့မိမိခန္ဓာပေါ်သမျှအာယုံလိုက်မရှုရဘူးလားရှုတိုင်းရှုတိုင်းဟာဘယ်အမူအရာလဲရှုရှုညာညာလားဖြည်းဖြည်းလားဒါကြောင့်ဖြည်းဖြည်းလှူရှားဖြည်းဖြည်းသွားရှုပွားအမြဲတည်းလူမမာနဲ့တူစွာကျင့်ရှုခွင့်သာလားရှုတဲ့အခါမှာလူမမာလေး သွားရင်လည်းဖြည်းဖြည်းလူမမာလေးထိုင်နေထားတဲ့အခါမှာလည်းဖြည်းဖြည်းလူမမာလေးစားတဲ့တောက်တဲ့နေရာမှာလည်းဖြည်းဖြည်းလူမမာလေးဉာဏ်ဉာဏ်ရှုရမယ့်နေရာပါသလားဉာဏ်ဉာဏ်စားပြီးဉာဏ်ဉာဏ်ရေထမယ်ဆိုတာမျိုးမပါဘူးဘုန်းကြီးတို့ယောဂီများဉာဏ်မှစားပြီးဉာဏ်ဉာဏ်ထပြီးတဲ့ပုဂ္ဂိုလ်တွေပါတယ်တခါတည်းကြောင်ရစားပြီးတော့တခါကြောင်ရထသွားတဲ့ပုဂ္ဂိုလ်တွေပါတယ်ဒါအပြင်မှာစားတယ်လို့စားတယ်အိမ်မှာစားတယ်လို့ထားပါတော့ ကဲနောက်ကြတဲ့ပုဂ္ဂိုလ်ပကံခွဲရောက်ဖြေရမယ်ဆိုရင်တော့ကိုယ့်အကူအမြန်စားပြီးထားတယ်ဘာမှလည်းသိစရာလည်းမလိုဘာမှလည်းလုပ်စရာလည်းမလိုကိုယ့်ဘက်ကရှုမှတ်မှုလေးနဲ့အလှရှင်လေးကိုပြန်ပြီးတော့တုံ့ပြန်မှုလေးရှိတာတခါလေစားရမြန်မြန်စားပြီးမြန်ထားပြီးအဲ့တော့အလှရှင်တွေပုံမှာမငဲ့အလှရှင်တွေပုံမှာမညာအလှရှင်တွေရဲ့အကျိုးများမှာကိုမရှိဘူးအလှရှင်တွေရဲ့အကျိုးများဖို့အတွက်ဆိုရင်ရှုမှတ်မှုပါဖို့မလိုဘူးလား စားတဲ့နေရာမှာဖြည်းဖြည်းဆိုတာလူမမာနဲ့တူစားဆိုတာလူမမာတရားမကျမ်းမာလို့စားရင်ညံ့ညာလားဖြည်းဖြည်းလားမစားခြင်းစားခြင်းလားဘေးကအတင်းတိုက်တွန်းမှစားနေတာနော်သူ့ဟာသူစားခြင်းစိတ်ရှိရလားမရှိတော့ညံ့လားဖြည်းဖြည်းလားဒီအဲ့ဒီလိုကျင့်ရတာဆိုလိုက်လူမမာနဲ့တူစွာကျင့်ရှုခွင့်ပါလာပြီ ဒူမမာနှင့်ဒူစွာဖြင့်ရှုခွင့်သာနာပြီအသေးစိတ်မူရာအဖြာဖြာသေချာရှုသင့်ပြီအသေးစိတ်မူရာအဖြာဖြာသေချာရှုသင့်ပြီရှေ့နောက်ရှုမှတ် မချင်းသရန်လမ်းမဲ့ကိုပဲရှေ့နောက်ရှုမှတ်မချင်းသရန်လမ်းမဲ့ကိုပဲကဲဒီလိုရှင်းမှနောက်မှဒီစက်နေအောင်မှတ်လို့ရှိရင်တခြားစိတ်ခြားစိတ်ဝင်နိုင်လေရလားအဲလိုဆိုရင်ဒီယောဂီရဲ့စေယဂေါတရသမဇင်ဖြစ်သလားမဖြစ်ဘူးလား မိမိရှုမှတ်တဲ့တရားအာယုန်ထဲမှာပဲဒီစိတ်ကလေးကျက်စားနေအဲလိုကျက်စားနေပြီဆိုရင်အတ္တမောဟမတွေ့မဝေသိမှုဆိုတဲ့ဝိပဿနာဉာဏ်နဲ့မဖြစ်နိုင်ဘူးလားဒီဝိပဿနာဉာဏ်နဲ့ဖြစ်လို့ရင်မဉာဏ်ပူဉာဏ်လေးပါမျက်မှောက်မပြုတ်နိုင်ဘူးလားကဲဒီတော့တရားနှိမ့်နှိရမှလားမြန်မြန်ရမှလားမြန်မြန်ရခြင်းတဲ့ပုဂ္ဂိုလ်ဟာဒီလိုအသေးစိတ်မူရာလေးရှုမှတ်ဖို့မလိုအပ်ဘူးလားညာဒါကြောင့်ဘုနာသာပရံဘိက္ခုဘိက္ခုအဘိကံတိပဋိကံတိသမသနာကာရီဟောတိ အလောကိတိမိလောကိတေသမ္ပဇာနာကာရီဟောတိသမေကိတေပတာရိတေသမ္ပဇာနာကာရီဟောတိဒေကဝိယံတော်များဥချစ်သာတို့ဘုနာသာပရံရှုမပွားများအထုကိုနောက်တစ်မျိုးကဘိက္ခုယဟံတိဘာတရားအထုနေတဲ့ယောဂီပုဂ္ဂိုလ်သည်အဘေကံတိရှိသို့သွားလာသောပဋိက္ခံတိနောက်သို့ဆုတ်လာသောသမ္ပဇာနာကာရီအသိဉာဏ်ဖြင့်ပြုသည်ဝါသိလျက်ပြုသည်ဟောတိဖြစ်၏ အာလောကီတေတည့်ရရှိလတ်တော်ဝီလောကီတေစောင်းနေ၍ရှိလတ်တော်ဓမ္မဇာနာဂာရီတိညာနှင့်ပြုပြီးဝါသိနေပြုပြီးဟောဒီဖြစ်၏သမေစီတေဆန္ဒတော်လက်ရှိကိုကိုယ်လတ်တော်ပဒါရီတေကိုယ်တတ်တော်လက်ရှိကိုသတ်တော်ဓမ္မဇာနာဂာရီတိညာဖြင့်ပြုပြီးဝါသိနေပြုပြီးဟောဒီဖြစ်၏သံဃာတိပတ္တဇီဝရာဒါရဏီသင်္ကန်းကြီးနှင့်သဘိတ်ပင်ငန်းကိုဝွယုံကင်တွင်လတ်တော် သမ္ဇာနာကာယေတိညာဖြင့်ပြုသည်ဝါပိလေအပြုသည်ဟောတိရှိအတိတေသာလတ်တော်ပိတေတောက်လတ်တော်ခာယိတိခဲလတ်တော်တာယိတိလျက်လတ်တော်သမ္ဇာနာကာယေတိညာဖြင့်ပြုသည်ဝါပိလေအပြုသည်ဟောတိရှိဘုဒ္ဓပတ္တဝါကာမိခြင်းကြီးခြင်းငယ်ဆုမှုကိုပြုလာတော်သမ္ဇာနာကာယေတိညာဖြင့်ပြုသည်ဝါပိလေအပြုသည်ဟောတိရှိ၏ ဂတိသွားလာသောတိတိရလတ်သောနိသိဏီထိုင်လတ်သောသုတ်တိအိလတ်သောဇာဂရိတိနိုးလတ်သောဗာတိတေစကားပြောလတ်သောတုံနိဘာဝေစိတ်စိတ်နေလတ်သောသံဇာနာဂာရီတိညာဖြင့်ပြုတိဝါတိလေပြုတိဟောတိတိဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း